မနေ့ကယောဂီများကိုခွန်ကြီးကလက္ခဏာအမှတ်သား၃မျိုးနားလည်ထားပြည့်မယ်ဆိုတာပေါ့။ဒါကပြုပြီးတော့ဒါကအခြေခံပြီးတော့သဘာဝလက္ခဏာသိခတလက္ခဏာနဲ့သမယလက္ခဏာဆိုတာပေါ့။အမှတ်သား၃မျိုးပြောသွားပါတယ် ဘာဝလက္ခဏာဆိုတာကတော့ကိုယ်ရဲ့တကယ်ရှိအောင်ရှိနေတဲ့နာယုတ်တရားတွေဟာကိုယ်စီကိုယ်စီပေါ့လေမှတ်သားလေးဘာဝလေးကိုရှိကြပါလားကိုယ်စီကိုယ်စီဖြစ်နေကြတဲ့ရှိနေကြတဲ့သဘာဝတရားတွေရဲ့ကိုယ်စီလက္ခဏာလေးကိုသဘာဝလက္ခဏာလို့ခေါ်ပါတယ်မြန်မာစံတော် ကိုယ်စီလက္ခဏာလို့ဒီလိုပြောလိုက်ပါတယ်ဒီကိုယ်စီလက္ခဏာရှိတဲ့အနိုင်တရားတွေမှာအချိန်ပိုင်း၃ပိုင်းရှိပါတယ်သုတ္တမင်းရဲ့ပြောလို့ရှိရင်အစအလယ်အဆုံးပေါ့အဲဒီမှာစပရိယောသာနာပြီးတော့ကအေးမာနည်းပြောလို့ရှိရင်ဥပါဒတိတိဘံကဥပါဒဆိုတာစဖြစ်ပေါ်တဲ့အချိန်လေး သံဃာဆိုတာကတော့အပြည့်အစုံရှိရှိနေတဲ့အခိုက်အတန့်မျိုးပါလေဒီတဲ့အခိုက်အတန့်မျိုးပါလေသံဃာဆိုတာကတော့ဖြစ်သွားတဲ့အချိန်မျိုးပါလေဖြစ်မှုရုပ်မှုပြတ်မှုပေါ့ဘယ်လိုဆိုရမလဲအဲ့ဒီအချိန်ပိုင်းလေးအကြောင်းရင်းတိုင်းဖြစ်ပေါ်တဲ့နာမယုတ်သင်္ခါတရားတွေမှာ ပြင်းမှုရည်မှုပြတ်မှုဆိုတာအဲဒီအချိန်ကြီးအဲခဏတရားပေါ်လေးတခဏလေးရှိကြတာတည်ကြပါနေတယ်အချိန်ကတော့မရှိပါဘူးအချိန်ကတော့ပြင်းရပါဘူးဆိုတော့အဲဒါကိုအချိန်ကြီးလက္ခဏာလို့ခေါ်ပါတယ်အချိန်မှကြီးတူနေကြတာဒါတော့နာယုတ် သဘာဝတရားမှန်တရားဟာဖြစ်ပြီးတော့ဖြစ်တာကြီးတယ်ဖြစ်ပြီးတော့ကြီးနေတဲ့တရားတစ်ခုမှမရှိဘူးအဲ့ဒီလိုလည်းပဲတူညီတယ်နန္တရားကြီးသူတရားကြီးနန္တရားလည်းဖြစ်ပြီးတော့ဖြစ်သွားတာမြဲနေစားလက္ခဏာရုပ်တရားလည်းရှိပြီးတော့ပြည့်သွားတာအမြဲတမ်းလက္ခဏာအဲဒီရုပ်တရားတွေထဲမှာအတီးအတီးအတီးအတီး ရုပ်ရအစိတ်ခိုင်းနေရှိတယ်အဲ့ဒါကြီးလည်းအကုန်လုံးရှိလို့နန္တရားတွေလည်းဒီတိုင်းပါရှိပြီးတော့ဖြစ်သွားတာကြီးဘုဒ္ဓဘာအဘဝကာရောအနိစ္စလက္ခဏာဆိုတာပါဖြစ်ပြီးတော့ဖြစ်တာခြင်းကတူးနေတော့တူနေလက္ခဏာလို့လည်းဆိုပါတယ်ဖြစ်သွားတဲ့အရာမှလည်းဟာသိပိုက်ထားကြရအကောင်းအနေနဲ့သိပိုက်ထားကြမရှိပါဘူး မကောင်းတဲ့အရှိရာဆိုတာပါ။ဒါလည်းပဲအကုန်လုံးသိရှိတတ်တဲ့နံတရားတွေမှာမကောင်းတဲ့လက္ခဏာလည်းပဲကြက်စားပြီးတော့တည်ရပါဒါလည်းတူတာပဲ။သူအတူဖြစ်ခြင်းဖြစ်စိတ်ခြင်းပြက်ပေါ်မမြဲတဲ့အရှိရာနဲ့မကောင်းတဲ့အရှိရာဟာဒီထဲမှာဘယ်သူမှမရအောင်လည်းမတတ်နိုင်ဘူး။ဘယ်သူမှချမ်းသာအောင်လည်းမတတ်နိုင်ဘူး။ ရေအောင်ချမ်းသာအောင်ပြုလုပ်တတ်တဲ့အကောင်ကြီးလည်းရှိအကောင်ကြီးလည်းရှိဇီဝအတ္တလည်းရှိပရမအတ္တလည်းရှိအဲတော့အဲဒီအရှင်းရတွေမှာဘာအတ္တမှမရှိတော့အတ္တမရှိဖို့အရှင်းရလည်းပဲအကုန်လုံးတူးနေဒီတော့တူညီသောယုံနာတရားတို့ရဲ့ ယုံနာတရားရဲ့တူညီခြင်းအမူအရာတဲ့အမြဲရှင်းသဘောပဲပေါ်တဲ့ရှင်းရဆုံးတူညီမှုရှိတာဘုလို့သာမဉာဏ်လက္ခဏာလို့ခေါ်ပါတယ်သဘာဝလက္ခဏာသင်္ကတလက္ခဏာသာမဉာဏ်လက္ခဏာလက္ခဏာ၃မျိုးအဲဒီလက္ခဏာ၃မျိုးရဲ့ကဘာအရေးကြီးဆုံးလဲဆိုတော့ပထမဆုံး သဘာဝလက္ခဏာကြည့်ဖို့ပဲဒါပဲအရေးကြီးတယ်။သဘာဝလက္ခဏာကြည့်ရအောင်ဘာလုပ်ရမလဲဆိုပရမတ်သာ။အဲ့ဒါဒီနေ့စာရင်းနဲ့လက်တွေ့ပုံစံပြီးရှင်းလင်းကြပါမယ်။အဲ့ဒါပฏิပဌာဝိပဿနာရှိမှတ်တဲ့အခါမှာနိယာမဆုံရိုးစကားတစ်ခုရှိပါတယ် သိရမှာဆိုတော့သိသိသမတ်ချက်ပေါ့ဒီလိုတော့မြဲတယ်လို့ပြန်ပါတယ်မဟုတ်ပါဘူးကိန်းစီဆိုတာပါသိကြတယ်ကိန်းစီသမတ်ချက်ဆိုရတာဖြစ်ခဲ့ရှုမှသဘာဝမြင်ပြီးသာပါဖြစ်ခဲ့ဆိုတဲ့စကားကတော်တော်လေးကျေပြပါလေဒီမှာတော့ ရုပ်ပိုင်းဆိုင်ရာမှာကိုပဲဖြစ်ဆိုတဲ့စကားဖြုတ်ပြီးတော့ရှင်းတယ်လို့ထည့်သွားလို့ရှိရင်ခေါင်းကအရှုမှသဘာဝမြင်ပြီးပိန်လိုက်ရှိမှသဘာဝမြင်ပြီးထိုင်လိုက်ရှိမှသဘာဝမြင်ပြီးထိလိုက်ရှိမှသဘာဝမြင်ပြီးကိုယ်လိုက်ရှိမှသဘာဝမြင်ပြီးဆလိုက်ရှိမှသဘာဝမြင်ပြီးမြေတောက်ခတ်တဲ့နှလုံးပိတ်တာဖွင့်တာစသည်လည်းအကုန်လုံးပါပဲ လမ်းကဲရှိမှတဘာဝမြည်ကြွားကဲရှိမှတဘာဝမြည်ခြားကဲရှိမှတဘာဝမြည်ရက်ခိုက်ရှိမှတဘာဝမြည်ဆိုတာပေါ့လေဖြစ်ခိုက်ဆိုတဲ့စကားစုမှာဖြစ်ထုတ်ပြီးတော့သိတယ်လို့ထင်တယ်လို့ရှိရဲ့ဒီစကားအများကြီးကျေပြတဲ့စကားဖြစ်သွားပါလားအဲ့လိုဖြစ်ခိုက်ဖြစ်ခိုက်လေးမှာရှိရမယ်ဖြစ်ခိုက်ဆိုတော့ဖြစ်နေတုံးပေါ့လက်လက်ဆက်ဆက်ပူလို့ရှိနေလို့ဒါကိုပြောပါလား မှတ်တာတော့ပညာနည်းနဲ့ပေါ့လေဘာမှပညာနဲ့မလွဲသေးတာပါနေရတော့ဖောက်တာပိန်တာဆိုတာအတုံးမှလည်းပဲပညာတုံးကြီးပါနေပါတယ်ပြီးတော့ပုံအာကာရဒါရီကလည်းမဆုံးခင်တာပါနေပါတယ်စိတ်ကပညာပုံမှာအကြများတော့အလေးကြီးရင်ရှိပြီးတော့ပညာချင်းအတုံးလိုက်ရှိလိုက်ပြီးမြင်ရမှာကြားရမှာပေါ့လေအားရတယ် အဲ့ဒီပြည့်ညက်တွေကဖုံထားတော့သဘာဝမပေါ်ပဲဖြစ်နေတာလက်စာပိုင်းတော်ဒီပြည့်ညက်တော့တွဲနေမှာဒီကတော့ပေါင်းလိုက်ချိန်လိုက်ထိုင်လိုက်ထိလိုက်ခွေးလိုက်ဆန်းလိုက်ဆောင်းလိုက်လဲလိုက်ကြွားလိုက်အလန့်လိုက်ဆားလိုက်လက်စာပိုင်းနဲ့ခေါ်ထားတာလေကာယကာနုဝစီဝရတိကာယကမှကာယရဲ့မရှိအောင်မလားဒီအသိဉာဏ်လျှောက်မှတ်တဲ့အခါမှာလည်းပဲသစ္စာတော်ကိစ္စကိပါဇာနာတိ သွားရင်သွားတယ်လို့သိရမယ်ဆိုတာသိရစကားနဲ့ဟောထားတာပါပဲဒီကဒါနိယာမလေးပါအဲနိယာမရှိမှတဲ့ကြီးပေါ့လေနိယာမဆိုစကားတွေပေါ့တေချာပေါ့စကားတွေပေါ့ဒီလိုရှိမှလည်းပဲသမာဓိကဖြစ်တယ်ပါလေဒီကသဘာဝကြီးစောင့်ပြီးတော့ဒီပေါ်တာကိုရှိလို့ရှိရင် မလွယ်တော့ပါဘူးစိတ်ကူးတွေနေရာတော့ပါပဲအခုအမူအရာလေးတွေနဲ့ဆွဲထုတ်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေအဲ့ဒါကြီးရှိရတာပါဒီအမူအရာသိနေကတော့ဘာကောင်းမှာပါလဲဘုရားမြတ်စွာကိုယ်တိုင်ကအခရာရှင်းလုံးနဲ့ချုပ်ပြီးတော့သုံးထားတာရှိပါတယ်ဘူတံဘူတတော်ဟောစတိဘူတဆိုတာဖြစ်နေတာရှိနေတာဖြစ်နေတာရှိနေတာ ကြောင်းကြောင့်ဖြစ်ပေါ်လာတဲ့ဟာဆိုရင်ဉာဏ်အမြင်အားဖြင့်တွေ့လို့ရသလောက်နဲ့ဟာမဟုတ်လို့ရှိနေတာလည်းဖြစ်ရမယ်။အဲ့ဒါအများဆုံးလည်းပြောမယ်ဆိုလို့ရှိရင်ဖြစ်ခိုက်လို့ပြောပါဘူး။သုံးထားတာဝိဇ္ဇာမာနလို့ဆိုရတယ်။ဖြစ်ပေါ်လာတဲ့ဟာရှိနေတာ။ဟွန်းဘုဒ္ဓံဒီခန္ဓာပစ္စည်းကတာဟိယပရကံပစ္စည်းဇာတ္တ ရမတ္တကဝိဇ္ဇာမာနတ္တကြောင့်ဘူတံပြောချက်ဖြစ်သွားတာ။သတိဥဒုအာဟာရအဆက်ရှိသောအကြောင်းလို့ကြောင့်အကြောင်းလို့အရာဖြစ်ဖြစ်ဖြစ်ဖြစ်လာလို့သူ့ကိုဘူတလို့ဆိုပါလေ။အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အရာမှလည်းဟာရှိနေတာပဲ။ မျက်မှောက်ကြီးအားဖြင့်ပရမတ္ထဆိုတာအတ္တတစ္ဆေကခေါ်တယ်မျက်မှောက်ကြီးအားဖြင့်ရှိနေတာပဲဒီလိုဖြစ်ရှိစရာဆိုတာဖြစ်ခိုက်စရာပါပဲဖြစ်ခိုက်အထင်ရှားပါတယ်အဲဒါကိုရှိရမယ်ပရမတ္ထရှိရတော့နောက်တော့မြင်လာတာပေါ့ကြည့်ရမယ်မြင်ရမယ်ဘယ်လိုနေနဲ့ကြည့်ရမလဲဆိုတော့ဘုရားတော်တဲ့သူရှိရှိတဲ့တိုင်းပေါ့ ဖောင်းတယ်လည်းဖောင်းတယ်ဆိုအိတ်ချသွားပိန်တယ်ထိုင်လို့ရှိရင်ထိုင်တယ်ပေါ့ထိလို့ရှိရင်ထိလို့ကိုယ်ရင်ကိုယ်ရဆိုင်ဆိုင်တယ်လဲပါတဲ့သူကတော့ဖြစ်စီနေတော့သူဖြစ်စီတဲ့ဆိုင်ရှိပါတဲ့ရှိပါဒါပြောတာပါဒီတော့အားဆိုင်ပြီးတော့စွန့်တဲ့ဆိုတာရှုပါများတော့ရှုရအောင်မှစိတ်ကလေးကကပ်ပြီးတော့တဏှိကသမားကြီးအားကြည့်လာပြီဆိုလို့ရှိရင် အစပိုင်းမှာတော့ပုံစံနဲ့ပြည့်ညတ်နေရောရောမယ်နောက်ပြည့်ညတ်တွေခွာပြီးတော့သဘောတက်တက်ပဲညီမျှလာတော့တာပါပဲဘယ်လိုအရင်နဲ့ညီမလဲသလက္ခဏာတော့သံယလက္ခဏာဒေါသသလက္ခဏာကိုကိုကြီးကိုစီတူကြီးလက္ခဏာအားဖြင့်ပထမဆုံးစမြင်လာတယ်။နောက်တရားမှတစ်ဖြစ်တူကြီးလက္ခဏာတွေမြင်လာတယ် စိတ်ကြည်မဲ့တတ်တယ်။ဒါလည်းအထောက်အထားအထောက်အထားတစ်ခုပါပဲ။သိချတဲ့ဥပမာတစ်ခုပြောရမယ်ဆိုလို့ရှိရင်ဒီကြောင်းလေးဆန့်ထားဆက်ရနေပြီးတော့ဆုတ်ဆုတ်ဖို့ပေါ်လာတယ်။အများအမြင်တော့ထိရှားတာကဆုတ်ဆိုတာသိရတယ်။သို့သောအဲ့ဒီမှာပရမတ်တိပါသွားတယ်။ သေသေးချာချာစောင့်ကြည့်ဒီဆောင်လေးကိုကိုယ်ကိုယ်ပြီးတော့တောင့်တင်းလှုပ်ရှားမှုတွေဟာသူကြီးအားကောင်းတယ်တအားဆုံးတဲ့သူကြီးတင်းကျပ်တော့တာတင်းကျပ်လုံခဲ့တော့အနေဆုံးခါဖြစ်တာဒီဖြစ်လာတာပူလွေးတာလေဒါရင်လည်းဖြစ်ပါတယ်ကောအနေဆုံးအခါဖြစ်လောလောကြီးကစိတ်ရထွက်ဖို့ဆိုတာရှားလာတယ် လျှော့လိုက်ရင်သက်သာမှာပဲဆိုတော့ငါကလည်းပဲအတိအကျတက်ကရှိနေတော့လျှော့ခြင်းနဲ့လျှော့လိုက်တယ်ခုနတင်လိုက်သက်သာကြီးရော့သွားတယ်ဒီဆုတ်ဆဲကာလမှာတိတိကျကျစူးစိုက်မှတ်လို့ရှိရင်အဲ့ဒီမှာရှိနေတဲ့သဘာဝကြီးရှိတော့တာဆန်ဆဲကာလမှာလျှော့လိုက်လို့ရှိရင်ရော့ပြီးတော့သက်သာသက်သာဖြစ်သွားတာလေပေါ့ဒါလေးတွေ့နေတာပဲပြီးတော့ဖြစ်ခဲ့ဆိုတာ ခင်ဗျာကျေပြပါတယ်ဒီကတော့ဥပမာအားဖြင့်ဆိုလို့ရှိရင်စာပွဲထဲမှာအတုံးလေးတွေအခါကလေးတွေရှိပါတယ်အဲဒီအတုံးလေးတွေခါလေးတွေမှာကိုစီကိုစီသူချုပ်ချင်းဆက်ကအနံခါဆိုတာအရသာရှိပါတယ်အရသာလေးအဲဒီတည်းမှာအဲအောင်းနေပါလားအဲ့ဒီအရသာရှိတဲ့အတုံးလေးခါလေးတွေအမတ်တမဲ့တော့ဝါပြီးတော့မြင်ထားတဲ့လို့ရှိရင် ဆရာကလုံးဝမသိတာလည်းဖြစ်ရင်ဖြစ်နေတယ်။သိတော့မှနည်းနည်းပါးပါးလောက်ပဲသိမှာပဲ။တိတိကျကျပဇာတက်ရောက်လာတဲ့တုံးလေးပတ်ကလေးကိုဝါစီပါတစ်ချက်ဝါတစ်ချက်ရတာလေးဆိုတာ။စက်ကစက်ကဝါလို့ရှိစက်ကစက်ကရတာလေးစိတ်ထိရှားနေတာပဲ။အတုံးဖက်ကတော့ပြင်းတဲ့သဘောပေါ့။အဲ့ဒီဒုက္ခကလေးကိုဝါကြည့်တဲ့ခါကျတော့တကယ်ပရမအစစ် အရသာရေဒီရထွက်လာတယ်အဲ့ဒီဥပမာနဲ့လည်းညှပ်ပါတယ်စစ်စားလိုက်တဲ့အခါမှာဘာအရသာဆိုတာပေါ့မဝေါ့ခင်တော့ပဲသိအောင်မယ်ဝါလိုက်တဲ့အခါကျမှသိတာပဲအဲ့ဒီဥပမာနဲ့တိုက်ရှိရှိလို့ရှိရင်ဝါကိုက်ရှိမှအရသာမြင်ပြီးသိပြီဆိုတော့ပေါ့ဖြစ်ခိုက်ရှိမှသဘောမြင်ပြီဆိုရင်ဆက်ဆက်ပြီးတော့ကြည့်ပေါ့သောဘွယ်တောက်ွယ်တွေမှာ ကိုစီကိုစီချုပ်ချစက်ကအနာကအရာကရှိရှိရှိပါတယ်တချို့တမျိုးလည်းရှိတယ်တမျိုးလည်းရှိတယ်ဟာလည်းပဲတော်တော်ကိုထက်ထက်လေးရှိတာတချို့လည်းမျိုးတချို့သုံးမျိုးဒါလည်းရှိပါတယ်ကိုစီကိုစီဘောလည်းစားတဲ့အစားအစာတွေမှာဒီမှာအရာကလည်းရှိပါတယ်ဒီကိုရီကဖြစ်တဲ့နေရာ အမှုရာတွေမှာလည်းပဲဒီအရာသာသဖွယ်ပေါ့ကိုစီကိုစီကိုယ်ပိုင်လက္ခဏာလေးတွေရှိပါတယ်အဲဒါအရာသာနဲ့တူပါတယ်အရင်လေးသဘာဝလေးတွေဆိုရတာနဲ့တူတဲ့သတ်သခေါ်ပါတယ်အဲဒီသတ်သခင်ရတယ်အစဝယ်မှာအတူတူရှိတယ်လို့ထို့တူပဲ နာနဲ့ရုပ်သဘာဝအဖြစ်ဒီမှာလည်းပဲကိုယ်စီကိုယ်စီပေါ့လေအရသာတစ်ခုဒါလည်းရှိနေပါလား။နောက်လည်းသူကိုဆရာဆက်ခေါ်ပါလေ။သဘာဝဆရာသဘာဝသကောဘာဝသဘောကိုယ်စီကိုယ်စီဖြစ်ရှိနေသောအရာရောက်တယ်။ဆရာသာကိုယ်စီကိုယ်စီရှိနေသောအရာသာအရာသာ ဝတ္ထုပေါ့လေတုံးလေးတွေဖတ်ကလေးမှာပေါ့လေအဲ့ဒါလိုနှိုင်းကြည့်ကြည့်လို့ရှိရင်ဒီပေါင်းပယ်မှုအဆရှိတဲ့ကိုယ်ဆံလှုပ်ရှားမှုအမှုရာတွေမှာစာပေါ်တွေကတုံးဖတ်လေးတွေမှာအရသာရှိတယ်လို့ထို့ဒီဝရီလက်မှာလည်းရတာနဲ့တူတဲ့သဘာဝလေးကြီးရှိနေတယ်ဆိုတာပေါ့လေနှိုင်းရှင်ပြီးတော့ကြည့်လို့ရှိရင်သဘောပေါက်လို့ပါတယ်လက်ကြီး စိတ်လာကဆရာဆိုင်ပြီးတော့ဆွေးနွေးစွာရှုလို့ရှုရအောင်မှာစိတ်လေးစိုက်ချပါများရင်ခဏိကသမားကြီးအားကောင်းလာလို့ရှိရင်ရှုခွက်နဲ့တည့်ပြီးတော့စိုက်ချပြီးတော့သဘောမှလေးဒီရတာလေးကြည့်လာတော့ဘာလဲမှာကျေစားလိုက်တဲ့စားစာထဲမှာရှားပုံမှာဟောလိုက်တော့ဘုရားသာလေးရှင်းလာတယ် ခင်းလိုက်တဲ့ရတာလေးရဲ့ချက်ချင်းရတာပေါ်ပြီးတော့တောင်းလောက်ပြီးစောက်ရတာပဲ။ချက်ချင်းရတာကိုချက်ချင်းကြောက်တော့တာပဲ။ဒီတော့ရှားပေါ်ရောက်တဲ့အရသာတိုင်းမှာစပြီးတော့အရသာလေးပေါ်လာတာရဲ့တောင်းလောက်နေတာရဲ့နောက်ဆုံးအရသာလေးတွေတော့ပါလာတယ်။ဒီကာလသုံးပါရှိတယ်။အဲဒီချိန်ကြီးကအရသာတိုင်းမှာရှိနေတယ်။ဒါထင်ရှားတယ်။ပြီးတော့ မြဲတော့လည်းမဟုတ်ဘူးဆိုတော့ဒီရတာလေးပေါ်လာပြီးတော့ချက်ချင်းကြောက်သွားတာပဲမာရတာလည်းရှာပေါ်ရောက်ရောက်ချက်ချင်းပေါ်လည်းချက်ချင်းကြောက်သွားတာပဲဒီတော့မမြဲတဲ့အချင်းညာလည်းပဲအလုံးအရတာတိုင်းမှာလို့ပြတ်နှက်ပြီးတော့ကြီးကြီးတယ်ဆိုတော့ထေကြပါမယ်သူတို့မှာသဘာဝလက္ခဏာရှိတယ်လို့ခြေရည်လက္ခဏာတွေခြေရည်လက္ခဏာတွေရှိတာကိုဒီမူလာလေးပြီးတော့ ကိုယ်ရဲ့ဖြစ်ကြိုက်ရှိတဲ့သဘောဝတရားတွေမှာအစအလေအဆုံးသုံးရုံတနည်းဖြစ်မှုရမှုပြတ်မှုချိန်ပိုင်းသုံးပိုင်းရှိပြီးတော့ပေါ်ပြီးတော့ကြောက်တာကြီးတယ်ဆိုတာပေါ့လေသိသိချာချာကြည့်ဖို့အတွက်ကတော့ပထမဆုံးဖြစ်ကြိုက်ရှိမှသဘောဝမြည်ကြီးဆိုတဲ့နေရာမှာဆိုရိုးစကားတိုင်လို့ရပါတယ်သဘာဝသိခြင်းဖြစ်ကြိုက်လိုက်ရှိတယ် ဘာဝမြင်မှသင်္ကသထင်သည်တဘာဝမြင်လာပြီဆိုလို့ရှိရင်ခုနအရှာပေါ်မှာရောက်လာတဲ့အရာသာလေးကြီးသိလာပြီဆိုလို့ရှိရင်အဲ့ဒီအရာသာလေးမှာစဖြစ်ပေါ်တာထောင်းလောက်နေတာနောက်ဒီသင်္ကသလက္ခဏာလေးကြီးထင်တယ်လို့ပေါ့မြင်လာတဲ့တဘာဝလက္ခဏာလေးမှာအချိန်မှသုံးမှရှိတာထင်ဝင်မှုဖြစ်မှုဆက်လက်ရှိလာမယ် သူသဘောနဲ့ကတိတိချင်းတော့စိတ်ပိုင်းသုံးပိုင်းတော့တကယ်လည်းတည်းမထင်ရှားဘူးစိတ်ပိုင်းသုံးပိုင်းကတော့ရှိတော့ရှိနေတာပဲဒုက္ခပိုင်းခြားတဲ့အပိုင်းဆိုရင်ပိုင်းခြားကြည့်တဲ့အပိုင်းဆိုလို့ရှိရင်အားကောင်းတဲ့သဘာဝတရားတွေပေါ်လာတဲ့အခါအားကောင်းတဲ့အလယ်ပိုင်းကဖြတ်ပြီးကြည့်တာဟုတ်ကဲ့ကြည့်ရတော့စပေါ်တာမကြည့်သေးဘူးအဆုံးသတ်တာမကြည့်သေးဘူးစိတ်ရှိလို့ခဏကတည်းကအားကြည့်လာတဲ့အခါမှာ စပိုင်းလေးတွေပါသိလာတယ်အတိအကျခေါင်းကျင်ပြီးတော့ပေါ်ပေါ်လာတာလေးပေါ့လေဒါလေးတွေသိလာတယ်ဆိုလိုတာကတော့အကြောင်းကိုဆက်ဆက်ပြီးသိရတဲ့အပိုင်းလောက်သွားပြီဆိုလို့ရှိရင်ဖြစ်ခဲ့ရှုလို့သဘာဝတရားတွေဟာအစဖြစ်ပေါ်တဲ့ခေါင်းကျင်လာတာလေးတွေရောဖြစ်နေတာလေးတွေဒါလေးတွေသိလာတယ်ဆိုတော့အဆုံးလိုက်မသိသေးဘူးအဆုံးလိုက်မသိသေးတဲ့အတွက်ယုံနာပိုင်းခြားရှိမှုနဲ့အကြောင်းကိုဆက်ဆက်ပြီးသိမှု ဥပဒနာမဟုတ်သေးဘူးဆိုတော့ထိရှားတယ်ဥပဒနာစိတ်ကတော့ပေါ်လာတဲ့အာယုံအစာမင်းအလယ်ပိုင်းသူတစ်ပြင်အဆုံးပိုင်းမြင်သွားပြီဆိုလို့ရှိရင်ဟောဒါတွေကပေါ်ပြီးတော့ကြောက်သွားပါလားဆိုတာပေါ့လေအိဋ္ဌလက္ခဏာမြင်လာတာသူကမ္မလက္ခဏာမြင်လာတာအဲ့ဒီတော့မှဝိပဿနာဆိုတာစလာပြီဒီမှာ ထိခိုက်ရှုမှယုံနံတဘာဝမြင်တဘာဝကိုမြင်ပါများမှခိဓမ္မကြီးခိကဓမ္မကြီးအားရှိလာတဲ့အခါအစအလဲအဆုံးပေါ်ဒီပုံမဲ့မြင်တယ်ဥပဒနာဉာဏ်ဖြစ်သမှာတော့အစဖြစ်ဖို့အလဲပဲအဆုံးမဲ့ပေါ်မြင်မှုပေါ့ဒီအဲဒီအဆုံးမဲ့အထုမြင်မှာဥပဒနာဉာဏ်ပဲဟောပါတယ်ဒီတော့ဒီအခက် ချိန်တိုင်းစိတ်တွေကဘယ်မှာရှိနေတာလဲလို့ဆိုတော့တဘာဝမှာရှိနေတာပဲတဘာဝမမြင်လို့ရှိရင်အဲ့ဒီအချိန်တိုင်းသုံးမယ်အစလည်းအဆုံးမမြင်နိုင်ဘူးပြုံးကြီးမှုပြောင်းမှုမြင်နိုင်ဘူးတဘာဝမြင်မှဒီအချိန်တိုင်းလေးလည်းသိနိုင်တာပဲတမင်သိအောင်လည်းလုပ်ဖို့တော့မလိုတဘာဝမြင်လို့ရှိရင်လိုလိုထင်လာတာပဲဒီကတော့ဒီတော့ဖြစ်ကြိုက်ရှိမှတဘာဝမြင်တယ်လို့နိယာမတစ်ခုရတယ်ပဲတဘာဝမြင်မှသင်္ကတထင်တယ်သင်္ကတလက္ခဏာထင်ပါတယ် ဟိုထင်းလာတာကဖြစ်ပေါ်လာတာမဟုတ်ဘူးသိရမှုလို့ထင်တာပဲထင်ဟလာတာပေါ့ဒါပါပဲတေကတရှင်မှာတဏှာမြင်တယ်နေရာမှာတော့တေကတရှင်ပြီဆိုလို့ရှိရင်အထူးလို့ရှိရင်နောက်ဆုံးပိုင်းလေးပေါ့လေအဆုံးသတ်ကြတဲ့အပိုင်းလေးမြင်ပြီဆိုလို့ရှိရင်ဟောမမြဲပါလားဆိုတာပေါ့လေထူးခြားတဲ့အဖြစ်လေးပေါ်လာတော့အဲ့ဒါဥပဒနာပဲဒီမှာအဲ့ဒါဒီဘယ်လိုပါလဲ တင်္ကတခင်မသမညမြင်ပြီဆိုတာကိုထင်တာပါသမညမြင်တော့လည်းပြည့်ရမြင်တာပါပဲသူကတော့သူကတော့မြင်နေတဲ့ပါသွားပါတယ်သူကတော့သဘာဝပုံမှာအဲပေါ်ပြီးတော့ကြောက်သွားတာလေးဒီပေါ်မြင်နေတာတကယ်မြင်တာပဲသူကတော့ဒီတော့ယောဂီမှာအရေးကြီးဆုံးကတော့သဘာဝလက္ခဏာဖြစ်ဖြစ်တွေကိုမြင်ဖို့ပဲ။ သူတို့ရဲ့မမြဲခြင်းသောခေါ်တဲ့ရှင်းရဆိုလေးပေါ့။ဒါလေးလက္ခဏာတွေမြင်ဖို့ဒါအရေးကြီးဆုံးပဲ။သဘာဝလက္ခဏာမြင်ဖို့ဆိုတာကတော့ဖြစ်ခဲ့ရှိမှသဘာဝမုချကြည့်နိုင်ပြီဆိုတဲ့ဆိုလိုစကားအရာပေါ့။ဖြစ်ခဲ့လိုက်ရှုဖို့ပေါ်ပဲပေါ်ပဲဒါကအလုပ်တစ်ခုပဲရှိတယ်။အဲဒီလုပ်တစ်ခုကိုပြည်ပြည်တတ်တတ်လုပ်နိုင်လို့ရှိရဲ့သဘာဝတရားတွေကို ရင်းနိုင်ရေးမှာအောင်မြင်တော့လွတ်တော့အောင်မြင်မှာဒါပဲဆိုဘာမှမတွေးတော့ပဲနဲ့ဖြစ်ခက်ကိုမိမိရရမှတ်နေကိုအားစိုက်ဖို့ပဲတဲ့အောင်လို့ချိန်သေးဖို့ပဲရွယ်စုမှုအများကြီးရှိနေမှာပဲရွယ်စုတဲ့ရတဲ့တဲ့အောင်လို့ရွယ်စုထားလို့ထားပြီးတော့ရှုခွက်ရှိရှိမှတ်တဲ့စီရောအောင်လို့တစီအားစိုက်သေးလို့ရှိရင်နောက်ပိုင်းက တတိသမာဓိဖြစ်လာကြတာပါပဲသမာဓိအားဖြစ်လာလို့ရှိရင်အလိုလိုပဲမြင်လာပါပါပဲဒါကြီးဒီတော့ယောဂီမှာအလုပ်တစ်ခုပဲရှိတယ်ဆိုတာပါလေဖြစ်ခိုက်တာမိရရရှုဒါပဲသတိလေးတင်တိုင်းရှိပါတော့မလို့ဒီအရဆိုကြအောင်လက္ခဏာကြမှာဒီအနိစ္စအနိစ္စလက္ခဏာနဲ့အနိစ္စဝိပဿနာဆိုတာပါလေအနိစ္စအနိစ္စလက္ခဏာအနိစ္စ အနိစ္စနိဗ္ဗာန်အကြောင်းထပ်ပြီးတော့ပြောပါဦးမယ်။